တော်သလင်းလာပြီးကျော်ရှိရဲ့ညနေ3:55မိနစ်ချိန်မှာဘုန်းကြီးတို့တရားပွဲစသည်နေဥပုပ်နေ့စင်ကြယ်တဲ့ကိုးပါးဥပုပ်သီလကိုအခြေခံပြီးတော့ဒါနသီလဘာဝနာကုသိုလ်တရားတွေပွားကြတယ်တဲ့ကိုးပါးသီလဆိုတာ သိက္ခာဘုတ်၈ပါးဆောက်တည်ပြီးတော့မေတ္တာဘာဝနာပွားနေအဲ့ဒါကိုပါတိလာအဆုံးဖြစ်တဲ့မေတ္တာသဟဂတိနာစေတတာတဘာဝန္တံလောကံပရိတဝဝိရာမိဆိုတာဒါသီလသိက္ခာဘုတ်မဟုတ်ဘူးမေတ္တာသဟဂတိနာစေတတာမေတ္တာနှင့်ရှင်သောစိတ်ဖြင့် သဗ္ဗဝန္တံသဗ္ဗဝန္တံမဟုတ်ဘူးသဗ္ဗဝန္တံအဲ့ဒီမှာပါဠိတရာနီးရာဆိုလို့ရှိရင်သဗ္ဗပုတ်အာဝန္တုပစ္စည်းအာအာဝန္တုသဗ္ဗနဲ့အာဝန္တုနဲ့ပေါင်းတော့သဗ္ဗဝန္တုအဲ့ဒါတရာနီးရာကြတော့သဗ္ဗဝန္တံဖြစ်သွားတယ်ကံလုံးလိုက်တော့ သဗ္ဗဝန္တံအလုံးစုံသောတ attva ရှိသောလောကံလောကကိုပရိတဝါပြန့်နှံ့စေ၍ဝိဟရာမိနေပါအာတ attva များပေါ်မေတ္တာဖြန့်နေပါမယ်အလုံးတ attva တွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစသအဆင်ပြေကြပါစေအဲ့လိုတ attva တွေပေါ်မှာမေတ္တာဖြန့်နေပါမယ်ဆိုတာမေတ္တာပွားနေပါမယ် အဲတော့အဲ့ဒါကသီလသိက္ခာပုမဟုတ်ဘူးဘာဝနာပေါ့မဟုတ်လားမေတ္တာပွားတယ်ဆိုတာဘာဝနာမဟုတ်လားဘာဝနာပဲဒါကြောင့်ကိုးပါးသီလဆိုတာသိက္ခာပုကိုးခုလုံးကိုးကိုးခုလုံးသီလသိက္ခာပုမဟုတ်ဘူး၈ပါးသိက္ခာပုဆောက်တည်ပြီးတော့မေတ္တာဘာဝနာပွားနေတာကို ကိုပါသီလလို့ခေါ်တာဘာမေတ္တာကတော့ဘာဝနာပဲသို့တော်လည်းပဲသီလသိက္ခာပုဒ်က၈ခုဖြစ်နေတော့သီလကအားကောင်းနေတဲ့အတွက်ဘာဝနာလို့မပြောတော့ဘဲနဲ့နောက်ဆုံးဘာဝနာပွားတဲ့ကိုကုမြောက်ကိုပါသီလတဲ့ရောထည့်ပြီးတော့ကိုပါသီလလို့ခေါ်လိုက်တာဒီတော့ ကပသီလဆောက်တည်တဲ့ပုဂ္ဂိုလ်များကသီလသိက္ခာတမာရိသိက္ခာသိက္ခာနှစ်ပါးကျင့်နေတာမဟုတ်ပေဘူးလားသီလသိက္ခာဗုဒ္ဓစောင့်ထိုင်တော့သီလသိက္ခာကျင့်တာမေတ္တာဘာဝနာပွားတော့တမာရိသိက္ခာကျင့်တယ်အဲ့ဒါနဲ့မနေဘဲနဲ့ဝိပဿနာပါအာထုတ်တော့ပညာသိက္ခာပါဖြစ်ရော သုံးသိက္ခာသီလသိက္ခာသမာဓိသိက္ခာပညာသိက္ခာသုံးသိက္ခာဆိုတာအဲ့ဒါပြောတာဘာပါတော့သီလသိက္ခာဆိုတာဘာလဲသီလသိက္ခာဘုဒ္ဓေကျင့်တာဟုတ်ကဲ့လားသမာဓိသိက္ခာဆိုတာ စိတ်တည်ငြိမ်မှုတမာရိယအောင်ကျင့်တာဟုတ်တယ်မလားပညာသိက္ခာဆိုတာဘာလဲဝိပဿနာပညာမဲ့ဖို့ပညာတွေရအောင်ကျင့်တာဟုတ်ကဲ့လားဝိပဿနာပညာမဲ့ဖို့ပညာတွေရအောင်ကျင့်တာမြတ်စွာဘုရားဟောညွန်ပြ၍ဆုံးမတိုင်းတာပြီးတော့ပါတယ်တော့ သိက္ခာ၃ပါးကိုကောင်းစွာလဲကျင့်တယ်တဲ့ဖြောင်းစွာလဲကျင့်တယ်တဲ့ကောင်းစွာကျင့်တယ်ဆိုတာသုတ်ပฏิပန္နဖြောင်းစွာကျင့်တယ်ဆိုတာဥဇုတ်ပฏิပန္နဖြည့်ကျင့်မှန်စွာဆိုတာနောက်ကကျင့်တာတွေညာယပฏิပန္နတာမိစိတ်ပฏิပန္နစသည်ပေါ့အဲဒါလိုကျင့်နေတဲ့အရိယတန်ဃာနဲ့သမုဒိတန်ဃာတွေကိုမလုပ်ပါလဲ ရှိခိုးပါတယ်ဒီလိုမဟုတ်လားဒီတော့ဒီကနေ့သီလသိက္ခာသီလအကျင့်လဲကျင့်တယ်တမာရီသိက္ခာတမာရီအကျင့်လဲကျင့်တယ်ပညာသိက္ခာပညာအကျင့်လဲကျင့်တယ်ကျင့်တာဘာအကျိုးရ ဘာဖြစ်လို့ချမ်းသာရတာတော့ကျင်တော့နေသမအောင်ချမ်းသာရတယ်ဆိုတော့ဆင်းရဲနေလို့လားဟမ်ကိလေသာတွေရှိနေတော့သိကြလားချမ်းသာတာဘယ်ခါကြမှချမ်းသာမလို့ ကိလေသာငြိမ်းမှကိလေသာမရှိမှချမ်းသာတယ်အဲတော့ချမ်းသာဖို့အာထုတ်တယ်ဆိုတာကိလေသာငြိမ်းဖို့အာထုတ်တာမဟုတ်လားကိလေသာဆိုတာဘာအဓိပ္ပာယ်ရှိတော့ဘာကိုပူလောင်စေတတ်တာလက်ပူလောင်တာလားခြေကိုလောင်တာလားစိတ်စိတ်ကိုပူလောင်တာကိုတော့မပူလောင်ဘူးပေါ့ ဟမ်အဲ့လိုပူလောင်စေတတ်တာကိလေသာခေါ်တယ်လို့ဘယ်သူကပြောတော့ကိုရပါဗျာအေးဘယ်သူမှပြောစရာမလိုဘူးဟုတ်လားဘယ်သူမှပြောစရာမလိုဘူးကိုတွေးနေတာပဲလောဘဖြစ်လဲပူးနေတာပဲဒေါသဖြစ်လဲ ဘူးနေတာပဲမာနဖြစ်လဲဘူးနေတာပဲမနာလိုစိတ်အိတ်တာဖြစ်လဲဘူးနေတာပဲနှမျောတွန့်တို့စိတ်မစ္စရိယဖြစ်လဲဘူးနေတာပဲအေးတယ်ကိုမရှိတော့ဘယ်သူနှိမ့်ဆက်လို့တော့ဟိုဟာကြားဘူးလား ဟင်မကြောက်ပဲကိုနော်အိုပဲလူသားငမိုက်တာသင်္ဃာအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြာအာယုံဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ငါခင်မင်းတတ်မဲ့တွေကဖက်လျက်အောက်တဲ့တန်သာစုံဆန်းငါဖြင့် တဏှာလက်သည်ထင်နိုင်ချေ၍အေးတယ်မရှိဆင်းရဲပြီးသည်ဝိဣသာကောင်လုံးလုံးသည်တဏှာဆိုတာလောဘမဟုတ်လားအဲဒီလောဘရဲ့အချံယံကိလေသာတွေကအများကြီးပဲမဟုတ်လားအဲ့ဒီအချံယံကိလေသာတွေကြောင့်ဒီလောဘကအာကောင်အာကောင်တော့အနှိမ့်ဆက်ခံရတော့ အေးတယ်လို့ကိုမရှိတော့ဘူးဟုတ်ကဲ့လားကိုင်းဆိုသမှာအိုပဲလူသား ဒီပြိဿမရတဲ့ဆောင်ဘုံများရှိသေးလားဟမ်မရှိတော့တော်တာပဲတော်တော့ကိုတော်တာပဲဆောင်စာအုပ်ထဲပါတော့ရတယ်ဟုတ်လားစာအုပ်ထဲပါတော့ရတယ်ဒီတော့ တဏှာလက်သည်ထင်နိုင်ချေ၍အေးတယ်မရှိဆင်းရဲဖြစ်သည်ဝိဤသာကောင်လုံးလုံးတည်းဘယ်တော့ခါမှမအေးပဲနဲ့အမြဲတစေပူပန်ဆင်းရဲနေတာကအကျိုးတရားသူရဲ့အကြောင်းတရားကဘယ်သူလဲတဏှာဟုတ်တယ်မဟုတ်လား တဏှာဆိုတာလိုချင်တယ်တတ်မဲ့တယ်နှစ်သက်တယ်ချစ်ခင်တယ်တွေ့တာတယ်ညှိတယ်ဟုတ်တယ်မလားအဲ့ဒါအလုံးတဏှာကြီးပဲအဲ့တော့လိုချင်ရင်လည်းဆင်းရဲတယ်နှစ်သက်ရင်လည်းဆင်းရဲတယ်တတ်မဲ့ရင်လည်းဆင်းရဲတယ်ချစ်ခင်ရင်လည်းဆင်းရဲတယ်သဘောကျရင်လည်းဆင်းရဲတယ်ဟုတ်တယ်မလား မြတ်စွာဘုရားကဆင်းရဲရဲ့အကြောင်းကိုသမှုရိယသစ္စာလို့မိန့်တယ်ဆင်းရဲကိုဒုက္ခသစ္စာလို့မိန့်တယ်ဒုက္ခဆင်းရဲသစ္စာအမှန်ဒုက္ခသစ္စာဆင်းရဲအမှန်တရားသမှုရိယဆင်းရဲဖြစ်ခြင်းရဲ့အကြောင်းသစ္စာအမှန်တရားသမှုရိယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်တရား အဲ့တော့ဆင်းရဲဟာဘာကြောင့်ဖြစ်တယ်တဏှာကြောင့်ဖြစ်တယ်လိုခြင်းတမ်းမဲ့နှစ်သက်တွေ့တာချစ်ခင်တာဆိုတဲ့တဏှာကြောင့်ဆင်းရဲဖြစ်တယ်အဲ့တော့တဏှာကသမုဒိယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းဆင်းရဲမှန်သမျှကဒုက္ခသစ္စာဆင်းရဲအမှန် အဲဆင်းရဲမှန်သမျှဆိုတာအချင်းချုပ်လိုက်ရင်ဘယ်နှခုရဩကိုဆင်းရဲစိတ်ဆင်းရဲပေါ့မဟုတ်လားကိုဆင်းရဲစိတ်ဆင်းရဲတဲ့ပူရာရှိသေးလားမရှိပါဘူးကိုဆင်းရဲစိတ်ဆင်းရဲအဟိုလိုပြောလို့ကမရဘူးလားရုပ်ဆင်းရဲနာမ်ဆင်းရဲဟုတ်ကဲ့လားအဲ့တော့ ရုပ်ဆင်းရဲနာမ်ဆင်းရဲကိုယ်ဆင်းရဲစိတ်ဆင်းရဲကဒုက္ခသစ္စာဆင်းရဲအမှန်သူကိုဖြစ်ပေါ်စေတဲ့အကြောင်းတရားတဏှာသမှုတဏှာကသမှုရိယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်ဟုတ်ကဲ့လားဒီတော့အခုဒီဆောင်ဘုတ်ထဲမှာ သစ္စာပဲနှစ်ပါးပါတယ် ပထမပိုက်ထဲမှာလေအိုပဲလူသားငမိုက်တာတေငါအဝိဇ္ဇာပိတ်ဖုံးကာယေငါပြအာယုံဒုက္ခဘုံကိုအကုန်မမြင် အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကားဖက်လျက် အောက်ထေတန်သာစုံဆောင်ငါဖြင့်တဏှာလက်သည်ထင်နိုင်ချေ၍အေးရမရှိဆင်းရဲဖြစ်သည်ဟုဤသာကောင်လုံးလုံးသည်ဘယ်နှပါလဲပါနဲ့ပါသမုဒိယသစ္စာနဲ့ဒုက္ခသစ္စာဟုတ်ကဲ့လားဒီတော့ တွေ့တာတတ်မဲ့နှစ်သက်ချစ်ခင်နေတဲ့အတွေ့ဆင်းရဲတယ်မတွေ့တာဘူးဆိုရင်မဆင်းရဲတော့ဘူးမနှစ်သက်ဘူးဆိုရင်မဆင်းရဲတော့ဘူးမတတ်မဲ့ဘူးဆိုလို့ရှိရင်မဆင်းရဲတော့ဘူးမညှိတွယ်ဘူးဆိုရင်လည်းမဆင်းရဲတော့ဘူးဒါဖြင့်အဲ့ဒီတွေ့တာတတ်မဲ့နှစ်သက်ချစ်ခင်နေတာကဘာကြောင့်လို့ဩ တွေ့တာတတ်မဲ့နှစ်သက်ချစ်ခင်တာဒီပင်လင်တဏှာမဟုတ်လားအဲ့ဒီတွေ့တာတတ်မဲ့နှစ်သက်ချစ်ခင်မှုဆိုတဲ့တဏှာဘာကြောင့်ဖြစ်တော့ဘာဘာကြောင့်အဝိဇ္ဇာဆိုတာဘာတော့ဘာကိုမသိတာတော့အမှန်တဘာဝကို မသိတာဟုတ်ကဲ့လားအမှန်တဘာဝကိုမသိတဲ့အတွက်ကောင်းတယ်ထင်ပြီးတော့လိုချင်တယ်ကောင်းတယ်ထင်ပြီးတတ်မဲ့တယ်ကောင်းတယ်ထင်ပြီးနှစ်သက်တယ်ตายရတယ်ဟုတ်တယ်မဟုတ်လားကလေးပေါင်းစလေးဆိုကြပါစို့တစ်နှစ်ခွဲသားလေး အဖွားကဖျားရှိခိုးမလို့ဖျောင်းနိုင်လေထွန်းဖျောင်းနိုင်လေထွန်းပြီးတော့ရေချမ်းလည်းကအုံမပဲဆိုပြီးတော့ဖန်ခွက်ဆေးရေထက်ပန်းလည်းကအုံမပဲဆိုပြီးတော့ပန်းလေးပြင်းအဲ့ဒီတုန်းကလေးလေးကဖျောင်းနိုင်လေးနဲ့သွားမိအောင်လေးကဝါဝါလေးလှုပ်လှုပ်လှုပ်လှုပ်နဲ့တွေ့တော့ဘာဖြစ်တော့ သဘောမကျဘူးလားအဲသဘောကျတယ်အဲ့ဒါနဲ့ကင်လိုက်ရောမဟုတ်ဘူးလားကင်လိုက်တော့အဲဘူးသွားတော့ကလေးရထရီးတယ်ငိုးတယ်ဒါဖြင့်ငိုတာထောက်တော့တာချမ်းသာလို့ပေါ့အဲ့ဒီပူခြင်းဆင်းရဲငိုခြင်းဆင်းရဲ ဘာကြောင့်ဖြစ်သလဲမိတောက်ပေါ်မှာသဘောကျတဲ့လောဘတဏှာကြောင့်ဖြစ်တာမဟုတ်လားအဲ့ဒီမိသောက်ကိုဘာကြောင့်သူကသဘောကျရတာတော့မသိလို့ဟုတ်တယ်မဟုတ်လားအဲ့တော့ตาယာနှစ်သက်တတ်မဲ့တယ်ဆိုတော့ သဘောတရားရဲ့အကြောင်းကမသိဘူးအမှန်တဘာဝမသိဘူးဟုတ်တယ်မလားဒါကြောင့်ဘုဘဲလူသားငမိုက်တာသင်္ကာအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြာအာယုံဒုက္ခပုံကိုအကုန်မမြင် အာယုံကာမဂုဏ်အာယုံ၅ပါးရဲ့ဆင်းရဲဆိုတဲ့သဘာဝကိုအကုန်မမြင်ဘူးတဲ့အဲ့ဒီအကုန်မမြင်တာဟာအဝိဇ္ဇာမဟုတ်လားနည်းနည်းပါးပါးတော့မမြင်ဘူးလားနည်းနည်းပါးပါးတော့မြင်တာပဲစစ်စစ်ထိလာပြီဆိုလို့ရှိရင်တော့ဒုက္ခလို့သိလာတယ်မဟုတ်ဘူးလားမထိသေးဘူးဆိုလို့ရှိရင်တော့ဒုက္ခဒုက္ခမှမသိဘူးအဲ့ဒီမသိတာအဝိဇ္ဇာအဲ့ဒါပြောတာအကုန်မမြင်ဘူး ဟုတ်ကလားအကုန်မမြင်ဆင်းရဲလို့သေသေးချာချာမသိတဲ့အတွက်ချမ်းသာလို့တစ်ဖက်ကထင်သလောက်မထင်ဘူးလားအဲ့ဒါအကောင်းထင်တာပေါ့ချမ်းသာလို့ထင်တော့ချမ်းသာလို့ထင်တဲ့အရာကိုသာယာတတ်မဲ့တယ်ဟုတ်ကဲ့လား ဆဲထီလေးများသိန်း200လောက်ပေါရင်ဘယ်လောက်ကောင်းမလဲဟုတ်လားအဲ့ဒါကောင်းတယ်ထင်ပြီးတော့သိန်း200ပေါ်တာယာတတ်မဲ့တာမဟုတ်လားအဲပေါက်လာပြီဆိုတဲ့အခါကျတော့ဘယ်ထားရမလို့ထားရမယ့်နေရာလဲရှာရတယ်ကဲငါဘာလို့ကောင်းမလဲဒါနဲ့ဟောအဲ့ဒါနဲ့ညအိပ်ပျော်သေးလား ဟေးအဆင်းရဲလားချမ်းသာလားဘာကြောင့်ဆင်းရဲဟုတ်ကဲ့လားအဲ့ဒီသိနေရာကိုဆင်းရဲလို့မသိတော့ချမ်းသာတဲ့အကောင်းလို့ तू မထင်ဘူးလားထင်တဲ့အတွက်ပဲခင်မင်တတ်မဲ့တာမဟုတ်လားအဲ့ဒီတတ်မဲ့တဲ့အတွက်ဆင်းရဲရတာမဟုတ်လား အဲ့ဒါညလည်းအိမ်မပြောဘူးဒါပေမဲ့တကောင်လောက်ကြတော့ပိုင်ချင်းကလာပြီးတနတ်ပြတောင်းတော့ရောဟုတ်ကလားအဲ့တော့ကိုကလည်းပဲလက်မလွတ်နိုင်တော့ကမပေးဘူးမပေးတော့တခါတနတ်တင်နဲ့ဆောင်းနေပြန်ရောအဲ့ဒီဆင်းရဲတွေပါကြောင့်ဖြစ် ဒုက္ခကိုဒုက္ခမှမသိပဲနဲ့ဒုက္ခလို့ထင်တဲ့အတွက်ตายာတတ်မဲ့မိလို့ဒီလိုမဟုတ်လားဒုက္ခလို့အမှန်တိုင်းမသိတာကအဝိဇ္ဇာဟိုရွာတရွာမှာမြေကမ်းနားမှာကျောင်းတစ်ကျောင်းရှိတယ် ကျောင်းတစ်ကျောင်းရှိတော့အဲ့ဒီကျောင်းနဲ့မလှမ်းမကမှလည်းပဲလူသွားလမ်းရှိတယ်အဲ့ဒီလူသွားလမ်းဘေးမှာကသစ်ပင်ကြီးတွေရှိတယ်အဲ့ဒီသစ်ပင်ကြီးပေါ်မှာမြောက်ကြီးတစ်ကောင်အမြဲတမ်းနေတယ်ကျောင်းသွားသွားပြီးတော့သူကတောင်းစားတယ်ကျောင်းကငပြောသေးပေးလိုက်ဟိုကပေးလိုက်ဆွန်းပေးလိုက်မုံပေးလိုက်နဲ့အာ သစ်ပင်ကအရိတ်ကောင်းတော့ຫນွေခါနေကပူပူခရီးသွားတွေကသစ်ပင်ရဲ့ဝင်ထိုင်းပြီးတော့အဝတ်နဲ့လူရက်ခတ်ပြီးအမလေးဆင်းလိုက်တာဆင်းရလိုက်တာ ပူလိုက်တာဆင်းရလိုက်တာတယောက်လာလဲဆင်းရလိုက်တာ ပူလိုက်တာဆင်းရလိုက်တာပူလိုက်တာမြောက်ကြီးอ่ะအဲ့ဒါကြားတယ်ကြားတော့อืม လူတွေဟာဆင်းရဲတယ်ဆင်းရဲတယ်နဲ့ပြောဆင်းရဲတယ်ဆိုတော့ဘလို့ဟာပါလိမ့်မလို့ဘလို့အကောင်လည်းမသိဘူးသိရင်လည်းသိတော့ဘုန်းကြီးနဲ့လည်းယဉ်နေတော့ gain ငါတော့ဘုန်းကြီးမေးမှပဲဆိုပြီးတော့နောက်တစ်ခါအစာတောင်းသွားတော့ဘုန်းကြီးကိုလျှောက်တယ်တပည့်တော်သစ်ပင်အောက်လာလာထိုင်တဲ့လူတွေကဆင်းရဲလိုက်တာပူလိုက်တာနဲ့အမြဲတမ်းပြောရတယ်ဖေဟာအဲ့ဒီဆင်းရဲဆိုတာဘလို့ဟာပါလဲဖေဟာဘုန်းကြီးကစဉ်းစားတယ်ဒီမြောက်ဆင်းရဲကိုနားလဲအောင်လဲ သဘောပေါက်ငါဘယ်လိုပြောရမလဲအာပြောလို့မလွယ်ဘူးဖြစ်နေတာပြောလို့မလွယ်ဘူးဖြစ်နေတော့အေးငါဒီနေ့တော့မပြောနိုင်နေဘူးနေ့ခနေ့ပြန်ကြမှာပဲလာခဲ့အဲ့ဒီခါကြမှာပဲငါဆေးရပြောမယ်လို့ဒါနဲ့နောက်တစ်နေ့ကျတော့မြောက်ကြီးလာတဲ့အခါကျတော့အေးကဲမင်းကငါဆင်းရဲပြောမယ်ဟောဒီကအထုပ်ကိုထမ်းသွား ဟိုသဲတောင်ပြင်းတဲ့အကြောင်းထန်သွားသဲတောင်ပြင်းအလဲကောင်ရောက်တဲ့အခါကျမှအထုပ်ကိုဖြီးကြည့်အဲ့ဒီခါကျတော့မင်းသဘောပေါက်လိုက်မယ်ဒါနဲ့မြောက်ကြီးကမလားမနိုင်နိုင်နဲ့အထုပ်ကြီးထန်သွားသဲတောင်ပြင်းအလဲကောင်ရောက်လေကောင်ရောက်တဲ့အခါကျတော့မှအထုပ်ဖြီးပြီးကြည့်လိုက်တယ်အာအထက်ကခိုးကြီးထွက်လာလက်လိုက်တာမြောက်ကြီး တက်เสียသစ်ပင်လည်းမရှိဘူးတဲတောင်မြေမမဟုတ်ဘူးပြေးဒီပြေးနေအဲ့ဒါနောက်ကခွေးကလည်းရှိကမြောက်ကပြေးနေမြောက်ကလည်းဟောဟဲဟောဟဲဟောဟဲနေဖြစ်နေတော်တဲ့ကဘုန်းကြီးကလည်းသူကအကာအကွယ်လုပ်ပြီးသားပါနောက်ဆုံးခွေးကမိမလို့ဖြစ်တော့မှအဲ့ဒါကျောင်းသားတွေခွေးသွားပြီးတော့မောင်းပြတယ်မြောက်ကြီးလည်းအဲ့ဒီခါကျတော့မှသူသစ်ပင်ရှိရသွားတက်သွားပြီးအပေါ်မှာ တစ်ပင်ကွာရတဲ့မှာဟောရဲဟောရဲနဲ့မောဆိုင်အမောဆိုင်နေတယ်အဲ့ဒီကြတော့မှမြောက်ကြီးကအာဆင်းရဲဆိုတာဟောရဲဟောရဲနဲ့နေပါလားဆင်းရဲသဘောပေါက်သွားတယ်ဆင်းရဲသဘောပေါက်သွားတယ်ဆင်းရဲဆိုတာဟောရဲဟောရဲနဲ့ဟိုလို့ဆိုတယ်အဲသဘောပေါက်သွားတယ်ဒီတော့ ပါမန်ဆင်းရဲကတော့ဆင်းရဲလို့ကိုအသိမှမပြုဘူးအဲဆင်းရဲမှန်ကို မသိဘူးချမ်းသာလို့ပဲထင်တယ်အဲထင်ပြီးတော့အဲ့ဒီချမ်းသာတို့ထင်တဲ့အရာကိုပါရတတ်မဲ့တော့မလုပ်လဲဟောတာယာတတ်မဲ့တာဟာလိုချင်တာမဟုတ်ဘူးလားဘယ်နဲ့လိုချင်ပါတယ်လို့ သာယာတတ်မဲ့တယ်လိုချင်တယ်ဆိုသဖြင့်ရအောင်လုပ်မှာမဟုတ်လားဟုတ်ကဲ့လားရအောင်လုပ်တော့တခါတခါလဲအပြစ်ကင်းတာလုပ်ပြီးလိုက်ပဲတခုခုရအောင်လုပ်တဲ့အခါတခါတခါကြတော့လဲအပြစ်မကင်းတာလုပ်မိတယ်အပြစ်ကင်းတာလုပ်မိတော့ကုသလားအကုသလားအပြစ်မကင်းတာလုပ်မိတော့ဟုတ်ကဲ့လား အဲ့တော့ကုသိုလ်လုပ်မိတဲ့အခါကျတော့အဲ့ဒီကုသိုလ်ကံကြောင့်မိမိဒီဘဝကဘဝဆုံးသွားတဲ့အခါကျတော့ဘာဖြစ်တော့မကောင်းတဲ့ဘဝရာဟုတ်တယ်မဟုတ်လားကုသိုလ်လုပ်ပြီးတော့အဲ့ဒီကုသိုလ်ကညောင်းအဲ့တော့မကောင်းတဲ့ဘဝရတဲ့အခါကျတော့ဆင်းရဲတယ်ကောင်းတဲ့ဘဝရတဲ့အခါကျတော့ အလိုရုပ်နဲ့နာခန္ဓာကိုယ်နဲ့စိတ်ရှိနေသမျှချမ်းသာတယ်လို့ဘယ်လိုပြောမလို့ဟမ်ဘယ်နဲ့တော့မသေးကြဘူးလားတခြားဆင်းရဲဖယ်ထားပါအောင်တော့ အိုဆင်းရဲနာဆင်းရဲသေဆင်းရဲစိုးရိမ်ဘူးဆွေးငိုကြွဆင်းရဲတွေကမရှိဘူးလားဘဝမှာဖြစ်လာပြီဆိုလို့ရှိရင်တော့ကပ်ပါမလာဘူးလားကပ်ပါလာတယ်အဲ့ဒါတွေဆင်းရဲမဟုတ်ဘူးလားအဲအဲ့ဒါတွေဆင်းရဲလို့အမှန်တိုင်းသိဖို့လိုတာပေါ့အဲ့ဒါတွေဆင်းရဲလို့အမှန်တိုင်းသိရင်ဟိုလောက်တုံးကဘဝရဖို့ရာရည်ရွယ်ချက်နဲ့မလုပ်ပေဘူး ကုသိုလ်ကံအကုသိုလ်ကံကောင်းတဲ့အလုပ်မကောင်းတဲ့အလုပ်လုံးသုံးကအခုတော့ဆင်းရဲလို့မသိတော့ဤဒါနကောင်းမှုအစူးစူးကြောင့်တာဝတိန်သာနတ်ပြည်၌ဘုံဗိမာန်ကောင်းကောင်းကြီးနတ်သားနတ်သမီးဖြစ်ရပါလို့ဤလို့တောင်းတာလို့တောင်းတာမဟုတ်လားဇောတိကတို့လို့ပေါ်ပြွားရပါလို့ဤလို့မတောင်းတာဟုတ်လား တောင်းတာတယ်အဲ့ဒီဟာတွေတဏှာပဲမဟုတ်ဘူးလား။ဥမာဒဏီတို့လိုချွာရလှရပါကြီးလိုကြီးရောမတောင်းတာဘူးလား။ဟမ်အဲကိုကိုကိုလည်းမလိန်နဲ့လေသူမြလိန်တာကိစ္စမရှိဘူးကိုကိုကိုလိန်တာကအမြဲတမ်းရှက်နေရတာမဟုတ်လားအကြောင်းတော့ကိုကိုကိုကိုအသိဆုံးမဟုတ်လား ဟာလားကဲမလှရင်ဘူးပေါ့ဟုတ်လားမလှရင်ဘူးပေါ့အဲ့ဒါမလှခြင်းဘူးလို့ဆိုလို့ရှိရင်တော့နာအဖစီပို့လိုက်မယ်သဘောတူရသွားပြီတော့လို့ဟုတ်ကဲ့လားသဘောတူရသွားပြီတော့ဆိုတော့ဘာပြောတာလဲသိဘူးနော်မသိလည်းမပြောတော့ဘူး မသိလည်းမပြောတော့မလှခြင်းတဲ့လူရဲ့လို့ရှိလားမရှိဘဲနဲ့မလှခြင်းဘူးလို့ပြောတာမှန်သလားအဲအဲ့တော့သဘောတူရသွားပေါ်လို့ပြောတာဟုတ်လားသဘောတူရသွားပေါင်းပြီတော့ဒီတော့အဲ့ဒီ တာယာနှစ်သက်တတ်မဲ့တဲ့တဏှာကြောင့်အဲ့ဒီတာယာနှစ်သက်တတ်မဲ့တဲ့အရာကို လိုချင်စိတ်ပြင်းပြင်းထန်ထန်ဖြစ်ဖြစ်တာနဲ့ပဲအဲ့ဒါရအောင်လုပ်ရအောင်လုပ်တာနဲ့ရရတဲ့အခါကျတော့ဘဝကြီးပေါ်ကနေပေါ်လာ ပေါ်လာတော့မွေးလာပြီးဟိုနာသေးဆိုရင်ဘူးဆွေးငိုကြွေးဆိုတာဆင်းရဲတယ် အဆက်ဆက်ဖြစ်ကြရောမဟုတ်ပေဘူးလားခံစားမှုကြောင့်ตาယာတတ်မဲ့မှုဖြစ်ပေါ်သည်ตาယာတတ်မဲ့မှုကြောင့်ပြုလုပ်မှုဆွဲလန်းမှုဖြစ်ပေါ်သည်ဆွဲလန်းမှုကြောင့်ပြုလုပ်မှုဖြစ်ပေါ်သည်အဲ့ဒီဖြစ်ခြင်းကြောင့်အိုရသည်သေရသည် စိုးရိမ်ပူဆွေးငိုကြွေးကြရသည်ကိုယ်ဆင်းရဲကြရသည်စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းကြရသည်ဤပုံဤနည်းဖြင့်ချမ်းသာမပဲ့ဆင်းရဲတသက်ဖြစ်သောဒုက္ခ အမပက်ဆင်းရဲတသက်ဖြစ်သောဒုက္ခအစုအပုံကြီးဖြစ်ပေါ်လာသည်ဟုတ်ကဲ့လားဘယ်ရောက်သွားတော့ဟဲ့ပဋိစ္စသမုပ္ပါကလွတ်တာများရှိလို့လားမရှိဘူးဟုတ်ကဲ့လားဒီတော့ မသိလို့ตายာတတ်မဲ့တဲ့ตายာတတ်မဲ့ပြီဆိုလို့ရှိရင်တော့ตายာတတ်မဲ့တဲ့အရာဆွဲလန်းမယ်ဆွဲလန်းပြီဆိုလို့ရှိရင်တော့ဆွဲလန်းတဲ့အရာရအောင်ပြုလုပ်တယ်ပြုလုပ်မှုဖြစ်ပေါ်ပြီဆိုရင်တော့နောက်ဘဝသစ်ကနောက်ကထက်ချက်မကွာလိုက်လာပြီဟုတ်တယ်မဟုတ်လားဘဝသစ်ဖြစ်ပြီဆိုလို့ရှိရင်တော့ဟိုဘက်ဟိုနာသိဆင်းရဲတွေဆက်ခါဆက်ခါပွားပြီမသိကြဘူးလား ကောင်းတာလုံးပြီးတော့အထက်ထက်ဘုံတွေဆန်တဲ့မကောင်းတာလုံးပြီးတော့အောက်အောက်အောက်ဘုံတွေစုံသွားဒီလိုနဲ့တန္တရာမှာစုံလိုက်ဆန်လိုက်နဲ့ဒုက္ခကိုအမြဲတမ်းခါးစည်းခံနေရဒီလိုမဟုတ်လားဘယ်တော့အခါများဒုက္ခရှိသေးလဲအဲ့တော့အေးတယ်မရှိဆင်းရဲဖြစ်သည်ဝိဣသာကောင်လုံလုံးသည်ဟုတ်သလား အိုပဲလူသားနမိုက်သာသင်္ကာအဝိဇ္ဇာပိတ်ဖုံးကာ၍ငါရအာယုံဒုက္ခပုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့တွေ့ကားဖက်လျက်အောက်ထက်တန်သာစုံဆံကားဖြင့်တဏှာလက်သည်ထင်နိုင်ချေ၍ အေးရမရှိဆင်းရဲဖြစ်သည်ဘိုးဤကားကောင်လုံးလုံးသည်အဲ့ဒါပဋိစ္စသမုပ္ပါပဲမဟုတ်လားဒုက္ခသစ္စာနဲ့သမုဒယသစ္စာနှစ်ပါးအခြေခံပြီးတော့ပဋိစ္စသမုပ္ပါပြောထားတာမဟုတ်လားဒီပဋိစ္စသမုပ္ပါရဲ့အစအဝိဇ္ဇာနဲ့အဆုံးဆင်းရဲကိုပြထားတာမဟုတ်လားအဲ့တော့အစနဲ့အဆုံးကို တွေ့ရပြီဆိုလို့ရှိရင်အလယ်ကဘာရှိရမယ်ဆိုတာမသိရဘူးလားဘာတွေရှိတော့ဩဒုက္ခလားမသိလို့ပြုလုံးမိသည်ပြုလုံးမိလို့စိတ်ဝိညာဉ်ဖြစ်သည်စိတ်ဝိညာဉ်ကြောင့်နာယုတ်အဆက်ဆက်ဖြစ်သည်နာယုတ်အဆက်ဆက်ကြောင့်အာယတနာ6ပါးဖြစ်သည် အာယတနာ6ပါးကြောင့်အာယုန်နှင့်တွေ့ဆုံမှုဖြစ်သည်တွေ့ဆုံမှုကြောင့်ခံစားမှုဖြစ်သည်ခံစားမှုကြောင့်ตาယာတမဲ့မှုဖြစ်သည်ตาယာတမဲ့မှုကြောင့်ဆွဲလန်းမှုဖြစ်သည်ဆွဲလန်းမှုကြောင့်ပြုလုပ်မှုဖြစ်သည်ပြုလုပ်မှုကြောင့်ဘဝသည်တဖန်ဖြစ်ရသည် ဘဝသည်ဖြစ်ခြင်းညောင်အိုရသည်သေရသည်သို့ရင်ပူဆွေးငွေကြွေးကြရသည်ကိုယ်ဆင်းရဲကြရသည်စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်မကြရသည် နောက်တစ်ခါရင်အလယ်ကဟာတွေသိပြီလားတဲ့တဲ့ပြောတော့သိပါသည်ဒါကြောင့်ပြန်ပြီးဆင်ခြင်ကြည့်ဘိုးပဲလူသားငမိုက်သာသင်္ကာအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြအာယုံဒုက္ခဘုံကိုအကုန်မမြင်အကောင်းထင်ငါခင်မင်တတ်မဲ့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 ဆင်းရဲဖြစ်ပြီးဝိဤသာကောင်လုံးလုံးသည်ဟုတ်ကလားသစ္စာအပြင်သမုဒယသစ္စာနဲ့ဒုက္ခသစ္စာနှစ်မျိုးကိုပြောတယ်ပဋိစ္စသမုပ္ပါတော့အစနဲ့အဆုံးကိုပြောတယ်ဟုတ်တယ်မဟုတ်လားအဲအစနဲ့အဆုံးကိုပြောသဖြင့်ဘာဖြစ်ရလဲ တောထဲမှာမုတ်ဆိုးတယောက်ကသမင်တွေ့တဲ့အခါကျတော့သမင်ခြေရာခမ်းပြီးလိုက်တယ်လိုက်တော့သမင်ကမြန်တယ်သူကနှေးတယ်နှေးတော့သမင်ကမျက်ခြေပြတ်သွားတယ်မျက်ခြေပြတ်သွားတော့သမင်မတွေ့တော့သမင်ခြေရာပဲခံပြီးသူကလိုက်သွားရတော့လိုက်သွားရတော့ကြောက်ဖြာကြီးတစ်ချက်တွေ့တဲ့အခါကျတော့သမင်ခြေရာကပျောက်သွားရောပျောက်သွားတော့ သမင်ထရာတယောက်သွားတာနဲ့သူကကြောက်ဖြာလှက်ပတ်ကြည့်တဲ့အခါကျတော့ကြောက်ဖြာရဲ့ဟိုဘက်ဖြာမှာတခါသမင်ထရာတွေးတယ်တွေ့တော့မဟုတ်ဆိုးကစဉ်းစားတယ်ဟာဒီဘက်ကခြေရာပျောက်သွားတယ်ဒီထိခြေရာရှိတယ်ပျောက်သွားပြီးတော့ကြောက်ဖြာရဲ့ဟိုဘက်မှာခြေရာတတ်တွေ့တယ်ဧကန္နာဒီသမင်တော့ဒီကြောက်ဖြာကိုအိပ်ပြီဟုတ်တယ်မလား ဘယ်လိုတော့ဟမ်အဲဇနေမောဒီကြောက်ဖြာပေါ်သူဖြတ်ပြီးသွားတာပဲဆိုပြီးတော့မှဆက်လိုက်တဲ့အခါကျသမင်တွေးပြီးပြစ်ပြီးတော့ရအောင်ယူလိုက်တယ်အဲ့ဒါကိုဘာခေါ်လဲဆိုတော့သမင်ခြေရာခံတဲ့နေတယ်အစနဲ့အဆုံးပဲတွေ့တယ်အဲဒီတော့အလယ်ကအစအဆုံးတွေ့ခြင်းအပြင် အလယ်ကတော့ကြောက်ဖြာပေါ်သူဖြတ်သွားမှာပဲလို့သိလိုက်တယ်အဲ့ဒါကိုပါနေတဲ့အဲ့တော့အဝိဇ္ဇာနဲ့ဒုက္ခပြထားပြီဆိုလို့ရှိရင်အလယ်ကဟာတွေမသိနိုင်ဘူးလားသိနိုင်တာပေါ့ကိုယ်သဘောပေါက်ထားတာပဲမဟုတ်ဘူးလားပါနေတဲ့ သမင်ခြေရာခံတဲ့နီးတဲ့မိကပဒဝလင်စနနီးတဲ့မကောင်းဘူးလားကောင်းတယ်နော်ဒီတော့အဲ့ဒီตายာတတ်မြတ်တာဘာကြောင့်လဲလို့ဆိုတော့ဒုက္ခကိုဒုက္ခသဘာဝမှသဘာဝအတိုင်းအမှန်တိုင်းမသိလို့အဝိဇ္ဇာကြောင့်ဒီလိုမဟုတ်လားတကယ်လို့ ဒီရုပ်ကြည့်ပြန်တော့လေရုပ်ရဲ့ဖြစ်ပြက်ဆင်းရဲနာမ်ကြည့်ပြန်နာမ်တွေ့ပြန်တော့လေနာမ်ရဲ့ဖြစ်ပြက်ဆင်းရဲအဲ့ဒါကိုများဉာဏ်နဲ့တွေ့နေပြီဆိုလို့ရှိရဲ့ဖြစ်ချီပြက်ချီနဲ့ဘယ်ခါမှသူတည်မြဲနေတဲ့မရှိဘူးဆင်းရဲနေပါလားလို့ဒီလိုသဘောမပေါက်ဘူးလားအဲ့ဒါသိတာလားမသိတာလားသိတာဒါဖြင့်အဲ့လိုသိခြင်းဘာလို့လဲအထုတ်ဆိုတာအုတ်ထားတာပြောတာလား ပါပြောတာဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသောယုတ်ဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသောနာမ်ကိုသတိနဲ့စောင့်ရှုဒီလိုမဟုတ်လားမေ့သွားရင်စောင့်ရှုနိုင်မှာမလားမမေ့ဘူးဆိုရင်တော့အဲ့တော့အဲ့လိုရှုပါများပြီဆိုရင်တော့စိတ်ငြိမ်လာပြီဆိုအဲ့ဒီယုတ်ရဲ့ဖြစ်ပျက်ခြင်းရဲ့နာမ်ရဲ့ဖြစ်ပျက်ခြင်းရဲ့သိမလားဘူးလား အဲအဲ့ဒါလို့သိလာတဲ့အခါကျတော့ငါတရားလည်းမကောင်းပါဘူးဘယ်လိုကြီးဖြစ်နေမှမသိပါဘူးဟမ်မဟုတ်လားအမလေးဖြစ်တယ်ဗျာအဲ့ဒါဖြစ်ပြဖြစ်ပြနဲ့တလွတ်လွတ်တည်းရဖြစ်နေပြက်နေတာတွေ့နေတာအဲ့ဒါငါတရားလည်းမကောင်းဘူးတရားတွေကြကုန်ပါပြီထမရဲ့နဲ့မတချို့များငိုတော့ငိုတယ်အဲ့ဒါငိုရမှလားကြီးရမှလား ဟေးမသိတော့မမိတယ်ဟုတ်ကလားတို့အရင်လည်းဒီမှာတော့ပြောဥပါတယ်ဟိုထဲမှာအင်္ဂလန်မြောက်ပိုင်းမှာတရားစခန်းလောက်တော့80တခုနှစ်ကထမရဲ့အဲ့ဒါဒတ်မျိုးသားတယောက်လာအထုတ်တယ်ဈဉ္ညာလျှောက်ပြီးသူကစိတ်စိတ်အထုတ်တဲ့အခါကျတော့အာ သူကကြွခြင်းနဲ့ကြွတယ်လှမ်းတယ်ချတယ်ကြွခြင်းနဲ့ကြွတယ်လှမ်းခြင်းနဲ့လှမ်းတယ်ချခြင်းနဲ့ချတယ်အဲဒါလိုရှင်စိတ်တွေဘာနဲ့ထက်မှတ်တော့စိတ်ဆက်ဆက်မှတ်တာဟုတ်အသေးစိတ်မူရကလည်းဆက်ဆက်နှီးတော့တမာရိယအားကောင်းတယ်ဒါနဲ့ကြွခြင်းနဲ့လို့ရှုလိုက်တယ်ဆိုခြေတော့ကသူ့လိုလိုကြွသွားတယ်လှမ်းခြင်းနဲ့လို့ရှုပါရှိသေးခြေတော့ကရှေ့ထိုးလှမ်းသွားရောချခြင်းနဲ့လို့ရှိတာရှိကရှိသေးခြေတော့ကဖုတ်ခနဲ့ကြသွားရောအဲ့ဒါနဲ့ ကြွကျင်နေရှုစိတ်တိုင်းမကြဘူးခြေတော့ကကြွသွားလှမ်းကျင်နေရှုစိတ်တိုင်းမကြဘူးခြေတော့ကခြေလှမ်းသွားတယ်အားမရဘူးအဲ့ဒါနဲ့မကဘူးနောက်ကြတော့တခါခြေတော့ပုံတရာမှမတွေ့တော့ပဲနဲ့ရွေးတာတွေပဲလျှောက်ပြီးတော့ဖြစ်နေတော့အဲ့ဒါတရားလျှောက်ချိန်မဟုတ်ဖ ೇನೆ ဘုန်းကြီးစီလာတဲ့ဆရာတော်ဘုရားတပည့်တော်ယူပြီးထမရဲ့တဲ့ယူလာလားအယူပြောက်တာလား အေးအယူရောက်တာမသိတော့အဲ့ဒါသူ့ကိုသူယူတယ်တင်တယ်ခါတိုင်းသိတယ်လို့မသိပဲကိုခါတိုင်းသိတယ်လို့အတုံးကြီးအခဲကြီးပုံတော်နိုင်ကြီးနဲ့ပုဂ္ဂိုလ်သတ္တဝါငါနေနဲ့မတွေ့တော့ပဲရွေးချယ်မှုရုပ်တွေဆင်းဆင်းဖြစ်နေတာတွေပဲဒါတွေပဲတွေ့နေတဲ့အခါကျတော့သူဟာထူးထူးခြားခြားဖြစ်နေတော့ယူသွားပြီလို့သူအောင်းမိတာဒါနဲ့မျက်စိမျက်နှာပြည့်ပြည့်နဲ့လာလျှောက်တယ်အဲ ဟိုကိုတွေ့နေကြအတုံးအဆိုင်အခဲပုံတရံပညာကြီးတွေနဲ့မတွေ့ရပဲနဲ့သဘောကလေးမျှတွေ့တွေ့တွေ့တွေ့နေရတဲ့အခါကျတော့ရှိရတာကလည်းအားမရဘူးအားမရတဲ့အခါကျတော့ငါဟာတော့တရားကြီးကြားကုန်ပြီထမရဲ့ဘယ်လိုလုပ်ရပါမလဲအဲ့လိုဖြစ်တယ်အဲ့ဒါလို့သိတာဘာကြောင့်သိတော့ရှုလို့သိတာမဟုတ်လား ကျူးလို့သိတာအဲ့ဒါလို့သိပြီဆိုတဲ့အခါကျတော့ရုပ်ရှုလဲရုပ်ရဲ့ဖြစ်ပြဆင်းရဲနာရှုလဲနာရဲ့ဆင်းဖြစ်ပြဆင်းရဲမသိပေဘူးလားအဲ့ဒါလို့သိပြီဆိုတော့အဲ့ဒီယုံနာအပိုင်ခဲနေတယ်လည်းမတွေ့မထင်တော့ဘူးတခါဒီရုပ်စုနာစုကိုပုဂ္ဂိုလ်သတ္တဝါအနေနဲ့ကောမြင်အောင်မလားမမြင်တော့ဘူးမပြဖြစ်ပြပြောင်းလဲနေတဲ့ရှင်းသဘာဝအစဉ်မျှပဲလို့ဒီလိုသိလာ အဲ့ဒါလို့သိလာပြီဆိုတော့ခင်မင်စရာတတ်မဲ့စရာတွေ့တာစရာနှစ်သက်စရာများရှိသေးလားမရှိတော့ခင်မင်တတ်မဲ့နှစ်သက်တွေ့တာဟုတ်မလားပါပြုတ်သွားတော့အဲတဏှာပြုတ်သွားတဲ့ဆင်းရဲရဲ့အကြောင်းဖြစ်တဲ့တဏှာသမုဒိယသစ္စာဖြစ်သွားပြုတ်သွားတော့တွေ့ကြောင်ဖြစ်ပေါ်မဲ့ဆင်းရဲမရှိတော့ဘူးအဲ့တော့ဆင်းရဲမငြိမ့်ဘူးလားဆင်းရဲငြိမ့်တာကိုនិရောဓသစ္စာလို့ခေါ်တယ် ပါခေါ်လို့နိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်အမှန်တိုင်းသိသွားတဲ့အခါကျတော့ဘာကိုမှမตายရမတတ်မဲ့တော့ဘူးဒါတော့ကိလေသာငြိမ်းတော့ဆင်းရဲငြိမ်းရောနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်ဆိုင်ပြဆိုင်သွားတယ်အဲ့လိုချုပ်ငြိမ်းအောင်မလုပ်နေရတယ်ဆိုတာရှုနေရတာပဲမဟုတ်လားရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းမပြတ်မလား ရှုနေရတာအဲ့ဒီရှုနေရတာဟာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်မဟုတ်ဘူးလားမေဃသစ္စာမေဃဆိုတာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်ဟုတ်ကဲ့လားဒီတော့အဲ့ဒီဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလန်းအမှန်ဆိုတဲ့ဒီဖြစ်သည်မြနံဖြစ်သည်မြမမေ့ရမလဲ့ရမလိုက်ရအောင်ရှုနေတဲ့ မေဃသစ္စာအခု ပထမပိုက်ထဲပါပြီလားမပါသေးဘူးဟုတ်ကဲ့လားအဲ့လိုရှုလို့သိတဲ့အတွက်ဆင်းရဲငြိမ်းသွားတဲ့និရောဓသစ္စာကိုပထမပိုက်ထဲပါပလားဟုတ်ကဲ့လားဒီတော့ဝိဤသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့ ဒုက္ခပေါင်းကလွတ်တယ်ဆိုတာရုပ်ဆင်းရဲနာမ်ဆင်းရဲကိုအမှန်တိုင်းသိမှလွတ်မှာမဟုတ်လားဝိဤသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့ဘာလို့ရမလဲမမေ့ယုံနာဖြစ်ပြဟံကိုအမှန်ဉာဏ်ဤဖြစ်တိုင်းသိလော ရုပ်ဖြစ်သမျှနာမ်ဖြစ်သမျှကိုတစ်ချက်ကလေးမှမမေ့ပဲနဲ့ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းတတိအလစ်မခံမင်းနဲ့မပြာရှုပါဟုတ်တယ်မဟုတ်လားမမေ့ယုံနာဖြစ်တဲ့ဟံကိုအမှန်ညာညှိဖြစ်တိုင်းသိလောရှုမှပဲဖြစ်တိုင်းသိမှာမဟုတ်လားအဲ့ဒါလို့ရှုနိုင်မှုရာအတွက်ပါလို့သလဲဝီရိနှတံရှုမြိုက်တံဖြင့် စေတံကိလေလောင်ကျွမ်းကြေအောင်မသေးမနာမအိုးပါခင်တက်သုံးနှင်းလျက်စောလေမြန်စွာ ရှုမြိုက်ပါလောဟုတ်လားရှုမြိုက်တယ်ဆိုတာဝိရိယကြီးကြီးနဲ့အာထုတ်တာပြောတာဝိရိယကိုမြတ်စွာဘုရားကမိတုံးတဲ့ဥပမာပေးတယ်အာတာပခေါ်တယ်အာတာပ အတ္တပဆိုတာကိလေသာကို လောင်မြိုက်တဲ့တရားတဲ့ကိလေသာကိုပူလောင်အောင်မြိုက်တဲ့တရားတဲ့ဝိရိယမထက်သန်မှုဆိုလို့ရှိရင်တတိရှုမှတ်မှုကအားကောင်းမှမလားအားမကောင်းရင်တမာတိစိတ်ကငြိမ်မှမလားမငြိမ်ရင်သိတဲ့ဝိပဿနာပညာအမှန်သိတဘာဝဖြစ်ပါမလားမဖြစ်ဘူးအဲ့တော့ဝိရိယကြီးမားမှပဲ ရှုမှတ်မှုတတိအားကောင်းမယ်ရှုမှတ်မှုတတိအားကောင်းမှစိတ်တည်ငြိမ်မှုအားကောင်းမယ်စိတ်တည်ငြိမ်မှုတမာတိအားကောင်းမှပဲသိစရာရှိတဲ့ယုတ်သဘောနံသဘောအမှန်တိုင်းသိမယ်အမှန်တိုင်းသိမှကိလေသာငြိမ်းမယ်မဟုတ်လားဒါကြောင့်မလို့ကြီးမားတဲ့ဝိရိယကိုမြတ်စွာဘုရားကအာတာပကိလေသာကိုရှို့တဲ့မိတော်တဲ့ပါတယ်တော့ ဒါကြောင့်ဝီရိနှစ်တန်ရှုမြိုက်တံဖြင့်ရှုမြိုက်တံဆိုတာမိတုပ်ကိုပြောတာဟုတ်ကဲ့လားဝီရိနှစ်တန်ဆိုတာကာယိကဝီရိယစေတသိကဝီရိယတဲ့တဲ့ပြောရင်ကိုဝီရိယစိတ်ဝီရိယကိုဝီရိယဆိုတာဒီတထိုင်အတွင်းတော့ဘယ်တော့မှမပြင်းဘူးထိုင်လိုက်မယ်2နာရီ3နာရီ4နာရီမပြင်းဘူး မရွှေ့ဘူးအကိုဝိရိယစိတ်ကဒီတရားမရသမျှတော့ငါမလျှော့ဘူးအထုတ်မဲ့စိတ်ဝိရိယဟုတ်ကလားအဲ့ဒါပြောတာဝိရိဏတံရှုမြိုက်တံဖြင့်ဆေရံကီလေလောင်ကျွမ်းကြေအောင်မသေးမနာမဩပါခင်တက်သုံးနှင်းလျက်ဆောလင်မြန်စွာ ရှုမြိုက်ပါလော ဟုတ်ကဲ့လားမသေးခင်နာမကြမဖြစ်ခင်မအိုခင်ဉာဏ်ထက်တုံးတန်တုံးမြန်တုံးပထမအရွယ်ဒုတိယအရွယ်မှကျူးကျူးဆဆအထုပ်ပါတတိယအရွယ်ကျနည်းနည်းရော့သွားပြီးစတုထအရွယ်ကျတော့ခယံသီပိန်ဓာတုဟုတ်လားပါတယ်ဘလို့လှီလှီမပြတ်တော့နော် ဝိရိဏတံရှုမြိုက်တံဖြင့်စေရန်ကိလေ လောင်ကျွမ်းကြေအောင်မသေးမနာမအိုပါခင်တတုံနှင်းရဲ့စောလင်းမြန်စွာ ရှုမြိုက်ပါလောရှုမြိုက်ဆိုတာအထုတ်ကျူးကျူးဆဆအထုတ်ကျူးကျူးဆဆရှုမှာဒါပြောတာမဟုတ်လားနောင်ခါကာလချိန်လွန်ရဟု နောင်တတကြီးပင်မကြီးလည်း နီးမယာသမီးသားနှင့်လင်သားအိမ်ဟာအဖျားပြားကိုငဲ့ကဖင်နှေးအချိန်၍ကသေပေတင်ကိုဥလိမ့်သည်တရားကမဥခင်သေကဥသွားပြီဆိုလို့ရှိရင်တော့ကိလေသာမငြိမ့်ဆင်းရဲမငြိမ့်တော့ဘူးဟုတ်တယ်မဟုတ်လား အဲ့ဒီမှာဝိဤသာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့ဝဆင်းရဲကလွတ်သွားပြီးတော့ချမ်းသာတွေ့တယ်ဆိုတာဘာချမ်းသာနိဗ္ဗာန်ချမ်းသာပေါ့ဝဆင်းရဲတဲ့လဲတယ်ဆိုတာယုံနံနေအထပ်ထပ်ဖြစ်နေတာမဟုတ်လားဝဆင်းရဲကလွတ်သွားတယ်ဆိုတာယုံနံနောက်ထပ်ဖြစ်သေးလားမဖြစ်တော့ဘူး ယုံနာငြိမ့်ပြီဆိုလို့ရှိရင်တော့ဒုက္ခငြိမ့်ရောအဲ့ဒီတော့ဘာသစ္စာတော့နိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်အဲ့ဒီသူ့ရဖို့ရဘာလို့ရမလဲဝိဤတာကောင်ဒုက္ခဘောင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့နိရောဓသစ္စာဆိုင်ဖို့ရ မမေ့ယုံနာဖြစ်ပြဟာငိုအမှန်ညာညိဖြစ်တိုင်းသိလောရုပ်ဖြစ်သည်မနာမ်ဖြစ်သည်မတစ်ချက်ကလေးမမေ့တစ်ချက်ကလေးတတိမလဲဖင်းနေစူးစူးဆိုင်ဆိုင်ရှုမှတ်မှုချင်းဆက်ဆံမိတော့အောင်ရှုပါမမေ့ယုံနံဖြစ်ပြဟံကိုအမှန်ညာညှိဖြစ်တိုင်းသိလောဟုတ်တယ်မလားဖြစ်တိုင်းသိတယ်ဆိုတဲ့ကမေ့တာပါသလား မပါဘူးဖြစ်တိုင်းသိလောဝီရိနှတံအဲ့လိုဖြစ်တိုင်းသိအောင်ရှုနိုင်ဖို့ကတော့ဝီရိယလိုအပ်သည်ဟုတ်တယ်မလားဝီရိနှတံရှုမြိုက်တံဖြင့်စေရံကိလေ လောင်ကျွမ်းကြေအောင်အဲ့ဒါလိုလောင်ကျွမ်းကိလေသာကိုငြိမ့်စေဖို့အတွက်ဝီရိယနှတံနဲ့ အာထုတ်ခြင်းတယ်ဆိုလို့ရှိရင်တော့ဘယ်အခါအာထုတ်ရမလဲလို့ဆိုတော့အသက်80 80ကြာမှ အာထုတ်တယ်ဟမ်ဘယ်အခါအာထုတ်မသေးမနာ မအိုပါခင်တက်သုံးနှင်းလျက်ဆောလင်မြန်စွာ ရှုပ်မြိုက်ပါလော့ အဲ့ဒီအသက်60 90ကျမ်းမှာအာထုတ်တဲ့အခါကျတော့ငငယ်ကလောက်ခန္ဓာကိုယ်ကလည်းမခိုင်ငါတတိကလည်းမကောင်းဉာဏ်ကလည်းမကောင်းတော့ဘူးဆိုတဲ့အခါကျတော့ခရီးရောက်သေးသလားရောက်သေးလားအဲ့ဒီခါကျမှငါမှားလိုက်လေချင်းငယ်ကမျက်ငါဒီတရားအထုတ်ခရရဲ့ဒါတော့ကြီးငါအများကြီးချမ်းသာနေရောမှာမှားလိုက်လေချင်းလို့နှောင်တရရတယ်မဟုတ်ဘူးလား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 မဲ့ကဖင်နေအချိန်၍ကသေပေသင်ကိုဥလိမ့်သည်ဟုတ်ကဲ့လားဒီဒုတိယပိုက်ထဲမှာတော့និရောဓသစ္စာမေဃသစ္စာနှစ်ပါးနော်မေဃသစ္စာနှစ်ပါးနဲ့ပြီးတော့အာမထုတ်ဘူး အချိန်ရွေးနေမယ်ဆိုလို့ရှိရင်ဖြစ်နိုင်တဲ့အပြစ်တွေအချိန်မရွေးဘူးဆိုလို့ရှိရင်ရနိုင်တဲ့အကျိုးတွေဒါပြထားတာမဟုတ်လားအဲ့ဒီဆောင်ဘုကဧတာနိဘိကဝေဒုက္ခမူလာနိဧတာနိဘိကဝေဒုက္ခမူလာနိဧတာနိတုံညာကာရာနိဇာယထဘိကဝေမာပမာဒဋ္ဌမပစ္ဆာဝိပတိတာရိနောဟောဝဋ္ဌ ဧတံဟောအမကအနုသာသနီအဲ့ဒီတရားဘုရားစကားတော်ကိုအကျယ်ချက်ပြီးစီးထားတာဘိကဝေခြေသာခြေသမီးတို့ဧတာနိဤဒီရောဂဒုက္ခမူလာနိသစ်ပင်ရင်တို့ပေတိဧတာနိဤဒီရောဂလုံညာကာရာနိစိတ်ငြိမ်ရာအယတုပေတိဘိကဝေခြေသာခြေသမီးတို့ဇာယထ ဒီသစ်ပင်ရင်းစိတ်ငယ်ရာအရနိုင်နေပြီးတော့မပြတ်မလားအထုတ်ကြကုန်လောမာပမာတ္ထမေမေရောရောပောပောတဏ္ဏမနေကြနဲ့မာပိစ္ဆာဝေပတိတာရိနောအဟုဝထနောင်ခါကာလမနောင်တမရကြစေနဲ့ဒါတွေပါလာအိုက်တယ်ဇာယထမပြတ်မလားရှုမှတ်ကြကုန်လော့ မာပမာဒထမေမေယောယောပောဘောတဏမနေကြနဲ့မာပစ္စာဝိပတိတာရိနောဟုထနောင်ခါကာလမှနောင်တမရကြစေနဲ့ဧတံမပြရှုကြမမေယနောင်တကင်းညစေဟုသောဤစကားသည်အမကံငါဖရာတို့ဤတုံမကံသင်တို့အတွေ့အနုသာသနီထခါထခါဆုံးမတဲ့အဆုံးအမပါပေတည်းတဲ့ ဒီလိုဆုံးမတာတခါတည်းမဟုတ်ဘူးတဲ့အကျဉ်းချင်းနဲ့ဒီလိုဆုံးမတာအဲ့ဒီတော့အကျဉ်းချင်းဆုံးမလို့မှနားမလဲသဘောမပေါက်လို့မလိုက်နာဘူးဆိုလို့ရှိရင်တော့ဆင်းရဲကမလွတ်ရင်ဘယ်သူအပြစ်လဲဘုပြစ်ပါပဲအဲ့ဒါအဲ့ဒါကိုချဲ့ပြီးစီးထားတဲ့ဆောင်ဖို့အဲ့ဒီဆောင်ဖို့ထဲမှာဒီဟိုဒီမြတ်စွာဘုရားရဲ့စကားထဲမှာ ပထမဘိုက်တော့မပါဘူးဆောင်းမုတ်ပထမဘိုက်မပါဘူးအမှန်ပဲပထမဘိုက်ကဟာဆောင်းပြီးတော့သိရတာဘာကြောင့်ရှုဖို့လိုသလဲဆင်းရဲငြိမ်းဖို့မဟုတ်ဘူးလားဘာကြောင့်မပြတ်မလားမမေ့မလျော့ရှုဖို့လိုသလဲဆင်းရဲငြိမ်းဖို့ဒါဖြင့်ဆင်းရဲကဘာကြောင့်ဖြစ်သလဲလိုချင်တတ်မဲ့နှစ်သက်တဲ့တဏှာသမှုရိယသစ္စာကြောင့်ဖြစ်တယ် အဲ့ဒီလိုချင်တတ်မဲ့နှစ်သက်တဏှာသမှုတရားသစ္စာဘာကြောင့်ဖြစ်တယ်လဲအဝိဇ္ဇာမသိရတာဆောင်းပြီးသိရတဲ့ဟာတွေကိုရှိက ပထမဆောင်ပုံနဲ့ပေါ်ပြထားတာဒါကြောင့်အိုပဲလူသာငမိုက်တာ သင်္ဃအဝိဇ္ဇာပိတ်ဖုံးကာ၍ငါးပြအာယုံဒုက္ခဘုံကိုအကုန်မမြင် အကောင်းထင်ငါခင်မင်းတတ်မဲ့တွေ့ကဖက်လျက်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 မာပစ္ဆာဝိပတိတာရိနောအဟုဝထနောင်ခါကာလမှာနောင်နှမရကြစေနဲ့နောင်ခါကာလချိန်လွန်ရဟု နောင်တတကြီးတမကြီးလဲဇနီးမယာသမိသားနှင့်လင်သားအိမ်ရအဖျားပြားကိုငဲ့ကဖင်နှိအချိန်၍ကသေးပေသင်ကိုဥလိမ့်သည်ဟုတ်ကဲ့လား ဆိုနေနေနေနေဖြတ်ပေးမလို့နော်ဩဘေနှိမ့်ဆက်လက်မဥပင်နာဘေနှိမ့်ဆက်လက်မဥပင်သေဘေနှိမ့်ဆက်လက်မဥပင်သေဘေနှိမ့်ဆက်လက်မဥပင် တရားကဥမတော်နီထင်သို့ဒီတော့ဒီကနေ့ပြုတဲ့ ဆွမ်းဒါနကောင်းမှု ပစ္စည်းလေးပါးဒါနကောင်းမှုကြောင်းဒါနကောင်းမှုစရှိတဲ့ဒါနတွေပြုတော့အဲ့ဒီဒါနကောင်းမှုအကြောင်းအထောက်ပံ့ပြုလို့ဆင်းရဲငြိမ်းချမ်းတတိပဋ္ဌာမဲ့ခင်စိတ္တံကျင့်ကောင်းအကျင့်မှန်နေကျင့်ကြံပွားများအထောက်နိုင်ရပါလို့ကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလည်းဝိပဿနာဉာဏ်နေတစ်ဆင့်နဲ့တစ်ဆင့်ရင့်တန်းလို့ ကိလေသာခတ်သိမ်းချုပ်ပြငြိမ့်လျက်ဇတ်သိမ်းရာမှအိနိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်ရောက်ရပါလို့ဤလို့ပါလို့ရမနော်ရည်ရွယ်ချက်ထားပြီးတော့ဒီဒါနကိုပြုရမည်ဟုတ်တယ်မဟုတ်လားဝိဝတ္တနိဗ္ဗိတာဒါနာဒါနိသာတန္တရာခီလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနဲ့ တန္တရာလွလန်းရည်မြော်မှန်း၍လူလန်းသမှုဒါနပြုအပ်ခြင်းသည်လည်းဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်အဲ့ဒီဒေသနာတော်အတိုင်းဒီကနေ့ပြုရတဲ့အာယုံစွမ်းနေစွမ်းဒါနာကြောင်းဒါနာပစ္စည်းလေးပါးဒါနာဥဒ္ဒတိုင်းဒါနာမြေဒါနာအစိုက်တဲ့ဒါနာကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ င်းရဲငြိမ်းချမ်းယုတ်တရားနံတရားတို့ရဲ့ယုတ်တဘာဝနံတဘာဝကိုအမှန်တိုင်းသိကြောင်းဝိပဿနာတတိပဋ္ဌာန်းမဲ့လေးရှိတာကျင့်ကောင်းအကျင့်မှန်နေကျင့်ကြံပွားများအထောက်နိုင်ကြပါစေကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလဲယုတ်နံတို့ရဲ့တဘာဝအမှန်ကိုသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တန်လို့မဲ့ဉာဏ်ဖူညာဖြင့်ကိလေသာခတ်သိမ်းချုပ်ပြငြိမ်းရေးသတ်သိမ်းရမှအိနိဗ္ဗာန်ကို လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။